အခန်းကြီး44အငယ်1မှ8အိုးဖျားသခင်ရှေးလွန်လေပြီးသောကာလတွင်ဘိုးဘေးတို့လက်ထက်၌ပြုတော်မူသောအမှုကို သူတို့ပြော၍အကျွန်ုပ်တို့သည် ကိုယ်တိုင်ကြားရကြပါပြီတပားမျိုးသားတို့ကို လက်တော်ဖြင့်နှင်ထုတ်၍ကျွန်ုပ်တို့၏ဘိုးဘေးများကို နေရာချတော်မူ၏တပားမျိုးသားတို့ကိုနှိပ်စက်၍ဘိုးဘေးများကို ပြန့်ပွားစေတော်မူ၏ သူတို့သည်ကိုယ်ထားဖြင့်ထိုမြေကိုအစိုးရကြသည်မဟုတ်ပါ။ကိုယ်လက်ဖြင့်ကိုယ်ကိုကယ်တင်ကြသည်မဟုတ်ပါ။ကိုယ်တော်အလိုရှိသောကြောင့်လက်ျာလက်ရုံးတော်နှင့် မျက်နှာတော်အလင်းအားဖြင့်သူတို့ကိုကယ်တင်တော်မူ၏။အိုဘုရားသခင်၊ကိုယ်တော်သည်အကျွန်ုပ်၏ရှင်ဘုရင်ဖြစ်တော်မူ၏။ယာကုပ်အမျိုး၏ကယ်တင်ခြင်းအကြောင်းကိုစီရင်တော်မူပါ။ကိုယ်တော်အားဖြင့်အကျွန်ုပ်တို့သည်ရန်သူများကိုတွန်းချကြပါစေသော။ရန်ဘက်ပြုသော သူတို့ကို နာမတော်အဖျင်နင်းရသောအခွင့်ရှိကြပါစေသောကို၌ပါသောလေးကိုအကျွန်ုပ်သည်မကူစားကိုဓာသည်အကျွန်ုပ်ကိုမကယ်ရပါ ကိုတော်သာလျှင်အကျွန်ုပ်တို့ကို ရန်သူလက်မှကယ်လွတ်တော်မူ၏အကျွန်ုပ်တို့အားမုံသောသူများကိုလည်းအရှက်ကွဲစေတော်မူ၏ကျွန်ုပ်တို့သည် မချမ်းမလတ်ဘုရားသခင်၌ဝါကြွား၍နာမတော်ကို အစဉ်မြဲချီးမွမ်းကြပါ၏အငယ်၉မှ၁၆ သို့တော်လည်းကိုတော်သည်အကျွန်ုပ်တို့ကိုစွန့်ပစ်၍အရှက်ခွဲစေတော်မူပြီးအကျွန်ုပ်တို့ဘူဂျေနှင့်အတူကြွတော်မမူပါအကျွန်ုပ်တို့ကို ရန်သူရှိမှပြန်ပြေးစေတော်မူ၍မုံသောသူတို့သည် အလိုလိုလူယူရကြ၏ဟင်းလျာဖြစ်သောသူများကဲ့သို့အကျွန်ုပ်တို့ကိုအလတ်၍တပန်းမျိုးသားတို့တွင် အရရက်ကွဲပြားစေတော်မူ၏ကိုရောဤလူများကို အဖိုးမခံဘဲရောင်း၍ရောင်းသောဥစ္စာအဖြစ် စီးပွားတော်ကိုတိုးပွားစေတော်မူသည်မဟုတ်အကျွန်ုပ်တို့ကိုအိမ်နီးချင်းများကဲ့ရဲ့ရာပတ်ဝန်းကျင်၌နေသောသူများ ပြည့်ရပြု၍အဆက်ခွဲရာ ဖြစ်စေခြင်းဟာစီရင်တော်မူ၏တပါးမျိုးသားတို့သည်အကျွန်ုပ်တို့ကို ပုံခိုင်းရသောအခွင့်လူစုတို့သည်ခေါင်းညှင်ရသော အခွင့်ကို ပေးတော်မူ၏ကဲ့ရဲ့သောသူနှင့်အတရေဖြစ်သောသူ၏စကားကြောင့်၎င်း ရံဘက်ပြုသောသူနှင့်လက်စားချေသောသူ၏မျက်နှာကြောင့်၎င်းအကျွန်ုပ်သည်ကိုအရှက်ကွဲခြင်းအကြောင်းကိုအစင်မျက်မှောက်ပြုရပါ၏မျက်နှာရှက်ခြင်းအပြင်မွန်းလျက်နေရပါ၏အငယ်19မှ22ထိုမြတ်လောက်ခံရတော်လဲအကျွန်ုပ်တို့သည် ကိုရောကိုမမေ့လျော့တစ္ဆာတော်ကို မဖြစ်ကြပါ စိတ်နှလုံးသည်နောက်သို့မဆုတ်တရားတော်လမ်းမှလွှဲ၍မသွားကြပါ ကိုတော်မူကားမြေခွေးနေရာအရမအကျွန်ုပ်တို့ကိုချိုးဖက်နှိပ်စက်၍တေခြင်းရိပ်နှင့်ဖုံးလွှမ်းတော်မူ၏ကျွန်ုပ်တို့သည် ကိုဖျားသခင်၏နာမတော်ကိုမေ့လျော့၍တပန်းအမျိုး၏ဖျားထံသို့ လက်ကိုဆန့်သည်မှန်လျင်နှလုံး၌ဖွက်ထားသော အရာများကိုဘုရားသခင်တည်တော်မူသည်ဖြစ်၍ထိုအမှုကိုမစစ်ဘဲနေတော်မူမည်လောအကယ်စင်စစ်ကိုရောအတွက်ကျွန်ုပ်တို့သည် အစင်မပြတ်အသေးသက်ခြင်းကို ခံရကြပါ၏တပ်ဖို့ရထားသောတိုးကဲ့သို့အကျွန်ုပ်တို့ကို သူတို့ပါမှတ်တတ်ကြပါ၏အငယ်23မှ26အိုဖျားရှင်နိုးတော်မူပါအဘယ်ကြောင့်ကျင်းဆက်တော်မူသနည်းထတော်မူပါအကျွန်ုပ်တို့ကိုအစဉ်စွန့်ပစ်တော်မူပါနှင့်အကျွန်ုပ်တို့ခံရသောနှိတ်ချခြင်းနှင့်ညှင်းဆဲခြင်းကိုမျက်နာလွှဲ၍အဘယ်ကြောင့်မေ့လျော့တော်မူသနည်း ကျွန်ုပ်တို့၏စိတ်ဝိညာဉ်သည်မြေတိုင်အောင်နှိတ်ချခြင်းကိုခံရ၍ရင်ပတ်လဲမြေ၌ကပ်လျက်ရှိပါ၏အကျွန်ုပ်တို့ကိုမဆသောဖျားထားတော်မူပါဂုဏာတော်နှင့်အညီရွေးနှုတ်တော်မူပါ